သင်္ကုတရနိကေတိကနိပါဒပါဠိလေးခုမြောက်ဒီဝတုတဝကဒသမအာဓိပတိယသုတ်တံကိုတင်းယူအဲတင်းညာအကျိုးတရားအနေနဲ့ပေါ့ဒီနေ့စတင်ပြီးတော့ခေါ်ကြသွားပါတယ်တရားတော်ရဲ့အစီမှာနိုင်ဝဲလောက်အချိန်ယူလိုက်ရတဲ့အတွက် တရားသားရောက်တဲ့အခါကျတော့ချိန်ပြည့်နေရပဲဖြစ်သွားတယ်။မနေ့ကဒီလေးလောက်တော့ပြောရပါတယ်။အာတိပတေယသုတ်တံဆိုတာပါ။ကောင်းလဲကောင်းပါလေသူက။ပမာလိုကတော့မနေ့ကကောင်းရင်တက်သွားတာပါပါတယ်လို့။ကောင်းရင်တက်သွားတာလေးစားလေးစားတဲ့လေးစားတဲ့တော့၃မျိုးကို သုံးမျိုးကိုလေးစားပါမှကုသိုလ်ရဆိုတာပေါ့လေးစားတင်သောအရာလေးစားပါမှကုသိုလ်ရဆိုတဲ့ကောင်းခြင်းနဲ့ပေါ့ဟောတော့ပါလေအဲ့ဒီတည်းကအတ္တိပတိယဆိုတဲ့ပုဂ္ဂိုလ်အတိပ္ပယ်ပေါ်သွားပါတယ်ထာဂရပြည့်စုံတဲ့အတိုင်းအကြီးအကဲအလေးကလူပြုတိုက်သူဟူသောအကြောင်းကြောင့်ဖြစ်ပေါ်လာတဲ့တရားများလို့ ဒီတော့အလေးကလေးပြုတိုက်သူရဲ့အရာမှာထားပြီးတော့ဖြစ်ပေါ်လာစေတတ်သောတရားများမိမိရဲ့တဏ္ဍာမှာဖြစ်ပေါ်လာစေတတ်တဲ့တရားတွေဆိုတော့အပြစ်ကင်းကျိုးရကုသိုလ်တရားတွေပဲဖြစ်ရပါပါပဲအကုသိုလ်တရားတွေကတော့မိမိတဏ္ဍာမှာဖြစ်စေတတ်တဲ့တရားတွေမဟုတ်ပါဘူးသိချရမယ့်တရားတွေပါပဲဒီဝါဖြင့်အခုခါမှာဆိုရင်

အကြောင်းခံစရာမရှိဘဲနဲ့ဒီတိုင်းပဲပွားနေရတယ်ဆိုရင်ရွေချက်ကမပြည့်စုံဘူးအဲဒီအကြောင်းခံလေးတွေကကိုယ်သိခါကိုယူနေပြီးတော့ဖြစ်ပွားစီရတာမျိုးလည်းပဲရှိတယ်အခြားသောသူတော်ကောင်းပုဂ္ဂိုလ်များကိုလေးစားတဲ့အနေနဲ့ဖြစ်ပွားစီလိုက်ကြဖြစ်ပွားစီလိုက်တာမျိုးလည်းပဲရှိတယ်သူ

ကုသိုလ်ကရတာပဲကိုထင်တယ်လို့ပြုမှုလို့ကုသိုလ်ဆိုတာရတာမှမဟုတ်ခဲ့ဒီတော့ဒီနေရာဌာနမှာဖြစ်ပွားစေလိုက်သောတရားတွေဆိုတော့ဒီတရားတွေကတမင်တက်တဲ့လုံယူရတဲ့တရားတွေလားလို့ဆိုတော့မလုံခဲနဲ့သူတောင်းရုံနဲ့ရောမပြီးဘူးလားသို့မဟုတ်ဒါနကုသိုလ်လေးပြုမြားနဲ့ တရားရှိခိုးယုံများနဲ့ပရိသေယုံများလည်းမပြီးဘူးလားပါရမီပြည့်လို့ရှိရင်တဖြည်းဖြည်းပြည့်လာပြီးတော့ဒါတွေဟာအလိုလိုဖြစ်မလာနိုင်ဘူးလားလို့မေးကြရှိပါတယ်မဖြစ်ဘူးလို့ပဲဖြေရပါပါပဲဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူးစိတ်ကိုတိုးမြင့်ပေးမှစိတ်တိုးမြင့်ပေးရကနေပြီးတော့သိဉာဏ်တွေတိုးတဲ့လာမှဒီတရားတွေက အဖြစ်မြင်တဲ့တရားတွေကမိမိရဲ့တဏ္ဍာမှာပေါ်ပေါက်လာနေတာပဲသို့မဟုတ်လို့ရှိရင်မဖြစ်ဘူးတချို့ကတော့ထင်ကြတယ်ဒါနကုသိုလ်လေးလုပ်နေလို့ရှိရင်ပြီးဘူးလားဒီတရားတွေတွားပြီးတော့အာထုံနေရတာကိုယ်လည်းပြန်မနဲ့စိတ်လည်းပြန်မနဲ့အစာလည်းပဲငတ်တယ်ဥလိုရိတ်တာလာနေတယ်ဆိုရင်နေရာထိုင်ခင်းကကြက်ပါပြီ ကိုယ့်အိမ်မှာကိုယ်နေပြီးတော့တတ်နိုင်သမျှကိုယ်စားသုံးတဲ့ကဖဲ့ချွေပြီးတော့ဒါနကုသိုလ်ပြုလို့နိဗ္ဗာန်နဲ့ကုန်းစုတောင်းနေအချိန်ကြလို့ရှိရင်နိဗ္ဗာန်တွေ့မှာပဲလို့ဒီလိုဒါနအားကိုးနဲ့ပြုလုပ်နေလို့မဖြစ်ဘူးလားဒါမှမဟုတ်ဘူးဆိုလို့ရှိရင်အ ਨੇ ဆုံးလူမှာဆိုရင်၅ပါးတိလပြည့်စုံတယ်ညည်းစက်တပ်ဖြတ်မှုမှာရှောင်ကျင်တာ ခိုးမှုမှရှောင်ကျင်တာမိစ္ဆာသာရမှုမှရှောင်ကျင်တာသူများအကျိုးထိခိုက်လောက်အောင်နေညာပြောခြင်းမှရှောင်ကျင်တာဒုစရိုက်တရားတို့ရဲ့တတိယခံတစ်ဖွဲမူရဲ့စေဝါတောက်စားခြင်းမှရှောင်ကျင်တာဒါရီရှောင်ကျင်နေလို့မပြီးဘူးလားငါးပါးသီလလုံပြီးတော့စိတ်ကောင်းလေးတွေထားရင် မပြီးဘူးလားလို့ဒီလိုလည်းပဲတစ်ချို့ကပြောကြတယ်အဲ့ဒါလို့ဒီလားလောက်ကျင့်တတ်ပြီးတော့နေတဲ့ပုဂ္ဂိုလ်များအခုလိုအရှင်းပြတဲ့ပြိပ္ပာဘာဝနာတရားတွေအားထုတ်ဖို့ရန်တိုက်တွန်းလို့ရှိရင်ဟိုတရားအားထုတ်ဖို့လိုသေးလားစိတ်ကောင်းရှိပြီးတာပါပဲဒီလိုကြံ့ကြံ့ပြီးတော့သူတို့ကအဲဖြေပတ်ကြပါတယ် ကုတလောစီကခွန်ကြီးမွန်ပြည်နယ်သွားတယ်မွန်တယောက်ကအဲ့ဒီရိတ်တာနဲ့ဆက်တဲ့တကာပါပဲသူကစီယုံနဲ့တကာပါပဲစာရီပါရီတော့မတတ်ချပါဘူးတရားလည်းဟုတ်ဒီပတိချိန်ပြည့်အာမထုတ်ပါသေးပါဘူးအမှန်လို့စခန်းမှာတော့ယောဂီရရှိရေးအတွက်သူလက်လမ်းမိရာကိုလိုက်လိုက်ပြီးတော့ ယောဂီစည်းရုံနေသူကလူငယ်ပိုင်းနဲ့လူလပိုင်းတော့သူစည်းရုံလို့တော်တော်လေးစိတ်ပါဝင်စားကြတယ်။ဒါပေမဲ့လို့ရှင်းဆံပြီးတော့ငကောကမပြောပါတော့တဲ့ဒီဒါနကုသိုလ်လေးလောက်ဒီလကုသိုလ်လေးလောက်နဲ့ကျေနပ်ပြီးတော့တစ်ချိန်ကြာရင်နိဗ္ဗာန်ကခြေောက်ပေါက်ရောက်လာလိမ့်မယ်ဆိုတဲ့နိဗ္ဗာန်ကုန်းစုတောင်းပြီးတော့ကျေနပ်အားရနေတဲ့ လူကြီးပိုင်းနဲ့သွားပြီးတော့တွေ့တယ်။ကွာတဲ့ခုခေတ်ကြီးမှာတရားအထုတ်ဖို့လူရိလာတဲ့လူတန်းကြီးပြီးနေတာပါပဲ။တချို့ကလည်းပဲစိတ်ကောင်းလေးရှိရင်ပြီးနေတာပါပဲတဲ့သူများတရားမကောင်းကြပါဘူးတဲ့။ချိန်ကြတော့လည်းပဲနိဗ္ဗာန်တွေ့လာမှာပေါ့တဲ့။အဲဒီကုဏစီယုံနဲ့နိဗ္ဗာန်ဆိုကသူပြောတတ်တယ်။ဝိတန္တရာမင်းကြီးဟာ အလှူတွေသုံးနေတာပဲတဲ့ဒီဘဝတည်းတွေမဟုတ်ဘူးတဲ့ဒီဝိကရမြတ်စွာဘုရားဓမ္မဝဏိတပြာတိခံယူကဲတဲ့သူမိတာရှင်သိဘဝစားပြီးတော့လိအတိရှင်နေကဘာတတိကာလပါလို့ဘုရားလောက်ဟာဒါနအပါရမီတွေကိုဒီကဘာလုံးကပုဂ္ဂိုလ်ကြီးစုပြုံပြီးတော့ပြုတဲ့ဒါနနဲ့အစပေါင်းများစွာသာအောင်ဖို့မျိုးစုံ ပြုခဲ့တယ်အထူးအားဖြင့်ဝိသဒနာမင်းကြီးဘုရားမှာဆိုရင်မိမိအရှိခင်ဆုံးဖြစ်တဲ့သာသမီတွေမရရင်လည်းပဲဆွတ်ထုတ်တာပဲဒါပေမဲ့လို့သူတရားတော်အားထုတ်တယ်အဲ့ဒါနဲ့မပြီးတာနဲ့မလို့ဝိသန္ဒရာမင်းတရားအထုတ်တယ်နောက်သိတ္တမင်းသားဘုရားရောက်လာတဲ့ခါကျတော့တရားအထုတ်ရတာပဲဒါနာလောက်တဲ့လုံလောက်တဲ့ဆိုလို့ရှိရင် ဒိဋ္ဌသမင်းသားဘဝမှာဘယ်တရားအထုတ်ဖို့လူတွေတုံးနဲ့6နှစ်တောင်အထုတ်ရတာပဲတော့ပြင်ပပန်းမှာသူကပြန်ပြောတယ်အခုကာလဝိသန္တရာမင်းလောက်လူတဲ့ပုဂ္ဂိုလ်ကြီးမရှိပါဘူးတဲ့တက်လောက်ကြီးကြီးကျယ်ကျယ်လူသားသားကြီးပြုလုပ်တဲ့ပုဂ္ဂိုလ်တော်မှာတရားအထုတ်ကြည့်တယ်ဆိုလို့ရှိရင်တော့ကျန်တဲ့ပုဂ္ဂိုလ်ကြီးပြောစရာမရှိတော့ဘူးတဲ့အဲဒီကရှေ့အယူအဆသွဲ့နေတဲ့အဖိုးကြီးအဖွားကြီးကလည်းဒီစကားလေးတစ်လုံးနဲ့ပဲခုတ်သွားတာပဲကြံမလန်နိုင်တော့ဘူး ။တော်တော်ကြည့်တယ်။ဒီတကားကဘုန်းကြီးတွေတော့အပြောကောင်းကြီးတယ်။နောက်ကလာငါးပါးဒီလာလေးလုံးစိတ်ကောင်းတာပြီးတာပါပဲဆိုတဲ့ပုဂ္ဂိုလ်တွေကြတော့သူတို့ကဘယ်လိုပြောလဲဆိုတော့ဝိတန္တရာမင်းကြီးဟာအဲဘုရားလောင်းဟာတကဘာလုံးကပုဂ္ဂိုလ်တွေတဲ့စိတ်ထအမြင့်မြတ်ဆုံးတယ်တဲ့သူမိသားရှင်သေးဘဝကစပြီးတော့ ဒီပင်ကရာမြတ်စွာဘုရားထာမောက်မှာအရတ္တဘူပေါရောက်နိုင်လောက်တဲ့အထိသာဝကပါရမီညာနေပြည့်ပြည့်စုံနေပြီလေတကံသူလေးပဲမြတ်စွာဘုရားတရားကြားလာပြီးတော့အားထုတ်လိုက်လို့ရှိရင်ကိလေသာကုန်ခံရဟန္တာဖြစ်တဲ့အထိနည်းနည်းလေးရှိတော့ဒါလေဒါပေမဲ့လို့တတ္တဝါတွေကို အလုံးခြုံစဉ်းစားပြီးတော့ကုဏတိဒုက္ခပြီးမကင်းတော့မိမိကိုယ်တိုင်ဥနာတိဒုက္ခပြီးမကင်းလို့အဲ့ဒီဥနာတိဥနာတိဒုက္ခပြီးကကင်းအောင်ကြိုးစားပြီးတော့တရားတွေအထုတ်ပြီးတော့တတ္တဝါတွေကိုလည်းပဲဥနာတိဒုက္ခပြီးကကင်းစေမယ်လွတ်ရောက်စေမယ်မိမိကိုယ်တိုင်အမှန်တရားတွေသိရှိပြီးတော့တတ္တဝါတွေလည်းပဲသိရှိစေမယ်မိမိကိုယ်တိုင်အကျင့်ကြတဲ့ကလွတ်မြောက်အောင်ကြိုးစားပြီးတော့တတ္တဝါတွေလည်းပဲ အကျင့်ချက်ကလွတ်မြောက်အောင်ကြိုးစားကြိုးစားမယ်မိမိကိုယ်တိုင်ဤမှာပဲတမယဝစီကနေပြီးတော့ဟိုမှာပဲနိဗ္ဗာန်ကိုရောက်အောင်ကြိုးစားပြီးတော့တတ္တဝါတွေကိုလည်းပဲနိဗ္ဗာန်ရှင်းကုန်တဲ့ရောက်အောင်ကိုယ်မယ်ဆိုတာပေါ့စိတ်ပတိဉ္ဇဝခံချက်နဲ့အလွယ်တကူရောက်လာတဲ့အရတ္တဖို့သုလကြီးကိုနှမျောခြင်းမရှိဘဲနဲ့စွန့်လွတ်ပြီးတော့ ဒီမှာဘုရားဖြစ်ကြောင်းဒါနဆိုင်တဲ့ပါရမီကောင်းတွေကိုဖြည့်ဆည်းဘူးဘုရားလုံးဘဝနဲ့လည်းပဲပညာပါရမီတွေပေါ့ဒီမှာဖြည့်ခဲ့ဒါနဆိုင်တဲ့ပါရမီတွေဖြည့်ခဲ့တာတတ္တဝါဒီပေါ်မှာကျင်နာသနာတာဘုရားဖြစ်မှကျင်နာသနာတာမဟုတ်ဘူးတဲ့အလောက်တော်ဘုရားကစာပြီးအစစ်အဆက်ဆက်ပေါ်လေကျင်နာသနာခဲ့တာတဲ့ကြည့်လေလူသားဘုရားလောင်းဆိုတာတော့ထားပါတော့ရဲ့ တခါတခါမှာမြတ်စွာဘုရားလောင်တိရစ္ဆာန်ဘဝရောက်ရတာရှိသေးတာကိုတိရစ္ဆာန်ဘဝရောက်တဲ့အခါလဲရှိဘူးခဲ့တဲ့ပါရမီအရှိန်ဟုန်တွေကရုပ်နိုင်နဲ့အဟိတ်တိရစ္ဆာန်ဘဝရောက်သွားပြီလေလို့အရှိန်ကပါတာဖြစ်တော့ကိုတိဉာဏ်ကြီးဒါကြီးပါတယ်ကိုတိကရုဏာကြီးပါတယ်တစ်ချိန်မှာပုံနာတယောက်နွားကြောက်လို့ဆရာရင်ကကြောက်ထဲ့ကြသွားဘုရားတော်မြောင်မင်း အစာရှာရင်းကပေါ့လေကြောက်ထဲကြနေတဲ့ဒုက္ခိတတ္တဝါကိုတွေ့တော့တွေ့တွေ့ခြင်းပဲအတင်လူသားမကြောက်နဲ့မကြောက်နဲ့ကျလို့ရှိတယ်အသင်ကိုကြုတ်ကဲခြင်းပဲဆိုတာပေါ့ဒုက္ခရောက်တဲ့တတ္တဝါတယောက်ကိုချစ်ချင်းတကားတွေ့တွေ့ချင်းနှစ်သိစကားပြောလိုက်တာဘယ်လောက်အားရစရာကောင်းတယ်ဘယ်လောက်ကျေနပ်စရာကောင်းတယ်တရားလုံးရဲ့ကိုယ်တည်းကြီးကလည်းပဲ လူတဲ့ကြီးကောင်းကြီးမလားတော့မသိဘူးတကယ်လို့မကြည့်တော့မှသတ္တတံမာတဲ့မြောက်ကြည့်တယ်ချက်ချင်းရောက်တဲ့ကိုသွားကလေးခုံချပြီးတော့အဲ့ဒီလူသားရဲ့ကိုယ်တည်းနဲ့အလေးချိန်ညီမျှတဲ့ကြောက်တုံးလုံးကိုလက်တွေ့စမ်းသပ်လိုက်ဒါလေးမှပြီးတော့ကြောက်သေးကနေပြီးတော့အပေါ်ခုန်တက်လိုက်တာအောင်မြင်သွားတယ်အာဟာမီနေရာကျတယ် ဒီလေတိရိစ္ဆာန်ကြီးဖြစ်နေဖြစ်နေပြီမလို့စင်ញတုံမြောင်ရင်တုံနေရှိတာသူလိုပုဂ္ဂိုလ်တယောက်ကအများကျိုးဆောင်ရရာမှာအသက်ဆုံးရှုံးသွားပြီမလို့ဘာမှမနှမျောဘူးအသက်ချမ်းသာရေးအတွက်ရည်မြော်ပြီးတော့ကဲတင်လိုက်ပါလေကိုယ့်အတွက်နဲ့ကိုကမပြည့်စုံလို့အားနဲ့တစ်ဖက်သားပုဂ္ဂိုလ်ပို့ပြီးတော့ဆင်းရဲဒုက္ခရောက်မှာကိုမလိုလားမကြိုက်နိုင်ဘူး ဘယ်လောက်များအလောင်းတော်များသိထားကောင်းကြလဲဆိုတာကြည့်ပါကိုယ့်အတွက်နဲ့သူများဘာမှမတိခိုက်စေဘူးသိထားအမှန်မှမြတ်တာတရိစ္ဆာန်ဘဝကစပြီးတော့ဓမ္မတရိစ္ဆာန်ဘဝရောက်တာတော့မှလူသားဘဝကလူသားဘုရားလုံးဘဝကရရှိသွားတဲ့တတ္တဝါဒီဘုံမှာထားတဲ့ကျင်နာတလားမှုဟာအရှိန်အရှိန်ပါသွားတာဘယ်တော့ကောင်းတယ်အောင်မြင်ပြီဆိုပြီးတော့ တခါကြောက်တဲ့ရှင်းလာတောင်းလို့အပန့်ဖြေပြီးတော့သာသာရာရာလေးကုဏဒုက္ခိတတ္တဝါကိုပွေ့ချီပြီးတော့လှောက်ကလေးသူခုန်တက်လိုက်တယ်အောင်မြင်သွားတာတိတ်ကျေနပ်တာသူတထုအကျိုးကိုဆောင်ရွက်လို့ဆောင်ရွက်ရမှာတစ်ဖက်သားပုဂ္ဂိုလ်တွေမိမိရဲ့ဆောင်ရွက်ချက်ကိုရယူလို့ပြည့်စုံသွားတာတွေ့ရပြီဆိုလို့ရှိရင်အိုးတိတ်ကျေနပ်တာတိတ်ကျေနပ်တာ တစ်ဖက်သားပုဂ္ဂိုလ်ပြည့်စုံစေခြင်းသာမေတ္တာတစ်ဖက်သားပုဂ္ဂိုလ်ဆင်းရဲဒုက္ခမရောက်စေခြင်းသာကရုဏာဒုက္ခတွေရောက်လာပြီဆိုလို့ရှိရင်အဲ့ဒီဒုက္ခတွေကိုပယ်ချလို့တဲ့ကရုဏာပေါ့ဘုလောင်းတော်မြောက်ကြီးမှာဆိုလို့ရှိရင်ခုနဒုက္ခိတတတဝါချမ်းသာစေခြင်းသာပေါ့ဒုက္ခမြရောက်ထဲကြတယ်သူအစွမ်းနဲ့ဆိုလို့ရှိရင်ဒီထဲမှာတာယဇာငါပြီးတော့လဲပြေးနိုင်တာပဲ။ အခြားအစိတ်ရှိတဲ့တ attva တွေထိပြီးတော့လည်းပဲသိနိုင်တာပဲအေးတဲ့နေရာဌာနဆိုလို့ရှိရင်အေးပတ်ပြီးတော့လည်းသိနိုင်တာပဲတနည်းနည်းနဲ့သိဖို့ကတော့ရှိတယ်အမှန်လားအဲမတ်တော့တဲ့ယောက်ကြီးတဲ့ကြာသွားတော့သူ့ဆွမ်းတဲ့ဘာမှတတ်တယ်ဆွဲကြရလည်းမရှိတော့ဆွဲပြီးတော့တက်ဖို့ကလည်းမလွယ်ဘူးမတ်တော့တဲ့ယောက်ကြီးဖြစ်တာကိုသူ့အတွက်ကတော့သိဖို့ရံရာနှုံးပြည့်လို့ရဲ့ အဲ့ဒီလိုအခြေအနေမှာအလောင်းတော်ကလွယ်လွယ်လေးဒီမှာကယ်တင်လိုက်တာသူချမ်းသာစေခြင်းတဲ့သဘောသူမဆင်းရဲစေခြင်းတဲ့သဘောဒီဆင်းရဲကိုပယ်ချလို့တဲ့သဘောမေတ္တာကရုဏာတွေထားပြီးတော့ဆောင်ရွက်လိုက်တာမေတ္တာကရုဏာထားပြီးတော့ဆောင်ရွက်လို့ပထမကြောက်တုံးကြီးအဲပိုက်ပြီးတော့ခုန်တက်လိုက်တာပေါ့လေဝင်တာသွားတယ်ဟာငါတော့ကယ်တင်ရတော့မှာအောင်မြင်တော့မှာလဲဆိုတော့နောက်တစ်သုတ် အသာရောက်ပြီးချီပြီးတော့ခုန်တက်လိုက်တဲ့အခါမှာအောင်မြင်သွားတော့ဘယ်လောက်မြောက်ဝင်းသာရှာလိုက်မလဲအဲ့ဒါတွေးတာကြည့်ပေါ့အဲ့ဒါလိုအများအကျိုးရှိရေးအတွက်ဆောင်ရွက်ရမှာတိရစ္ဆာန်ဘဝဆိုတော့ဂုံယူဝင်ကြွတတ်တဲ့သဘောတော့မရှိဘူးပေါ့တို့လူသားပြားလောင်းနေမှာအဲ့ဒီလိုဆောင်ရွက်လို့အများအကျိုးရှိအောင်ဆောင်ရွက်လို့ ကိုယူဝင်ကြွသလားလို့ဆိုတော့မကြွပါဘူးမကြွပါဘူးသူများကြွရှင်ပြီးရောဒီလိုပဲကိုကဆောင်ရလို့အောင်မြင်သွားပြီဆိုလို့ရှိရင်ကိုကဂုံလုံနေကိုလည်းမလိုမိမိဟာဘာဒီဆောင်ရနေလို့ဘာဒီအောင်မြင်သွားတယ်ဆိုတာလည်းပဲပေါ်ထုတ်ဖို့မလိုအလိုလိုကိုပဲကိစ္စတတော်အဘုဂတော်ဆိုတာပေါ့လေ ကိတိတာသောကလျာဏတိတိကိတိတာသောကောင်းတဲ့ရဲ့ဒီအဘုကတော်အလိုလိုပြန့်နှံ့လိုင်းလာပါရဲ့ပဏိယဌာနတဲ့ပုဂ္ဂိုလ်ဟာအများအပေါ်မှာမေတ္တာကရုဏာကြီးမားစွာထားပြီးတော့အများအကျိုးရှိအောင်လို့ဆောင်ရွက်ဖို့ရပါပြီတဲ့တော်ပါပြီတဲ့ဆိုတာပေါ့လေကောင်းတဲ့ရင်ကအလိုလိုကျွဲလာတာကိုကလှုပ်ယူတဲ့ကောင်းတဲ့ရင်မဟုတ်ဘူး ကိုကအများအကျိုးကိုစိတ်ကောင်းစေနာကောင်းထားပြီးတော့ဆောင်ရွက်လို့ဖြစ်ပေါ်လာတဲ့ကောင်းတဲ့ဒါပေမဲ့လို့အခုခေတ်ပုဂ္ဂိုလ်တော်တော်များများကတော့အများအကျိုးဆောင်ရွက်ရမှာမိမိတို့ကအများအကျိုးဒီလိုဆောင်ရွက်နေပါတယ်ဆောင်ရွက်လို့ဘာတွေအောင်မြင်သွားပါတယ်ဆိုတာပေါ့လေတမင်ဂုံနေပေါ်ထုတ်ပြီးတော့လောက်တာမျိုးလည်းပဲရှိတတ်တာပဲအဲ့ဒါမျိုးကတော့မတော်ပါဘူး အများကသိပါတယ်အများကသိပါတယ်ဒါဘာမှလုပ်ဖို့မလိုပါဘူးဓမ္မကြောင့်ဘုရားလောင်းထုံနှလုံးမူပြီးတော့ပေါ့လေအများကျိုးရှိအောင်ဆောင်ရွက်တဲ့နေရာမှာစီးစနစ်ကြကြဆောင်ရွက်လို့ကိုယ်ဆောင်ရွက်ချက်နေရာကျသွားလို့ရှိရင်အများအကျိုးရှိပါဘူးအများအကျိုးရှိရင်သိပြီးတော့ဝန်တာဒါပဲရှိပါတယ်ကောင်းတဲ့ရင်ကတော့သူ့ဘာသူဖြစ်လာမှာပဲကိုကခေါ်နေရတဲ့ကောင်းတဲ့ရင်မျိုးမဟုတ်ဘူး ချို့အသားကြီးလာရှိသေးရဲ့အများအကျိုးရှိအောင်ဆောင်ရွက်တဲ့နေရာမှာပဲဖြစ်ဖြစ်အဖွဲ့အစည်းနဲ့ပေါ့လေဆောင်ရွက်တဲ့နေရာမှာပဲဖြစ်ဖြစ်ပေါ့လေဆောင်ရွက်တဲ့နေရာမှာတူးတလေကသူ့စိတ်ကူးနဲ့သူပေါ့လေဒီမှာဆောင်ရွက်လို့အချိုးကျနေတာလည်းရှိပါတယ်ဒါပေမဲ့လို့ကြားပေါက်အနေနဲ့ကိုယ်ကသွားပြီးတော့ဘယ်လိုလုပ်ကောင်းမှာလဲဘယ်လိုလုပ်လိုက်ပါစသည်ပေါ့လေ အဲ့လိုပြောလို့ငါကလည်းပဲကြံစည်ပြီးသားရှိထားတဲ့ပုဂ္ဂိုလ်ကအလိုက်တဲ့အရာတွေတော့လည်းယဉ်ကျေးမှုမဆက်မြင်အောင်ဆိုပြီးတော့ပြုလုပ်လိုက်လို့အချိုးကျသွားတယ်ခုနလာပြီးတော့တိုက်တွန်းတဲ့ပုဂ္ဂိုလ်ကလည်းပဲတိုက်တွန်းလို့ဟွန်းငါတိုက်တွန်းလိုက်လို့ဖြစ်သွားတာတကယ်လို့သာဒီလိုမတိုက်တွန်းဘူးလမ်းကြောင်းမပြေဘူးဆိုလို့ရှိရင်တော့ဘယ်လိုအခြေအနေဖြစ်သွားနိုင်လဲအခုတော့သူကလမ်းကြောင်းပေးလိုက်လို့အကြံပေးလိုက်လို့ဘယ်လိုဖြစ်သွားတာပဲ တကယ်လို့များလေချိန်မီအခုလိုပြောဆိုမှုမရှိဘူးဆိုလို့ရှိရင်တော့ဘယ်လိုအထိဖြစ်နိုင်လဲဆိုတာပေါ့လေချိန်ထုတ်တဲ့သဘောကြီးပါလိုက်သေးတယ်သူကသူအလိုက်တင်ရတဲ့ဖြစ်တဲ့ကိစ္စအဲအောင်မြင်သွားတဲ့ကိစ္စအပေါ်မှာအသားနဲ့ယူတတ်တဲ့အပြင်တချို့ကချိန်ထုတ်တဲ့သဘောတွေလည်းပါလာတတ်တယ်အဲ့ဒါမျိုးကတော့သူတော်ကောင်းမဆန်းလှဘူးသူတော်ကောင်းအတော်မဆန်းလာတဲ့သူကတော့ ခုနကြည့်လေဆရာလောင်းများပြည့်ထုံနှလုံးမူပြီးတော့အများအကျိုးရှိအောင်စနစ်တကျပါလေမေတ္တာကရုဏာထားပြီးတော့ဆောင်ရရမှာအောင်မြင်သွားလို့ရှိရင်ကိုကဘာဒီဆောင်ရတယ်ဘာဒီအောင်မြင်တယ်ဆိုတာကိုကိုယ်တိုင်ကဂုံလုံးဖော်ပြဖို့မလိုပါဘူးသူ့ဘာသူပဲအလိုလိုထင်ရှားလာတာပါပဲအဲ့ဒါကြီးခွန်ကြီးတို့သာသနာနယ်ရမှာသိအရေးကြီးပါတယ် လောကသဘောနဲ့ပြောမယ်ဆိုလို့ရှိရင်တော့အချောင်အသားယူတယ်လို့ဆိုတာပေါ့။အဲ့လိုမျိုးတွေကတော့မရှိတတ်ဘူး။ဒါပဲ။ပြီးတော့ဆရာတော်များဟာလူသားမဆိုထားနဲ့တရိစ္ဆာန်ဘဝမှာတောင်မှအများကောမှာကောင်းစားစေခြင်းနဲ့မေတ္တာမချုပ်ငဲ့စေခြင်းနဲ့ကရုဏာတဏှိချုပ်ငဲ့မှုဆင်းရဲမှုကိုပယ်ရှားလို့တဲ့ကရုဏာကြီးကြီးမားမားထားပြီးတော့ ဆောင်ရွက်လိုက်တာအောင်မြင်သွားတယ်အမနာမဆောက်တဲ့ကြောက်ထဲကနေပြီးတော့နှစ်ချီတောင်မှပုံပေါ်ကိုပေါ့လေကျိုးစားယူရတယ်ဆိုတော့တော်တော်ပြင်းမှန်းသွားချတယ်ဒီတော့အခိုက်အတန့်အပန့်ဖြေတဲ့အနေနဲ့ပေါ့လေအဲ့ဒီအနိပါတ်မှာပဲတောင်းအပန့်ဖြေလိုက်တာရုပ်တရက်ငိုက်သွားတယ်မှေ့သွားတယ် အဲ့ဒီခိုက်တာမှာရုပ်မှလည်းစိတ်ထားရှိတဲ့ပုဂ္ဂိုလ်ကခွင့်ကောက်ခါကောင်ယူလိုက်ကျေးဇူးရှင်ကိုကျေးဇူးမတိတမတင်တဲ့အပြင်ကျေးဇူးကံတော့မှသူကျေးဇူးကံမှုလေးကတော့ငါတော့အပြန်မိသားစုအတွက်မရမျက်နှာလေးလှဝင်ရန်ပေါ့တော့လက်ဆောင်လေးတစ်ခုခုမှမပါရင်မဟမ်းတော့လက်ဆောင်လေးတစ်ခုတော့ပါသွားရင်တော့ကောင်းပါပဲ ကြောလက်ဆောင်ကလည်းပဲရှားရှားပွေးနေလို့ရှိရင်တော့အခက်အခဲရှိနေဦးမယ်ဟောဒီအနီးပါးမှာတော့မြောက်ကြီးရတော့ခံကြတာပဲဒီမြောက်ကြီးတော့ဒီတောက်ဖက်နဲ့ထုတပြီးတော့ဘုန်းကြီးယူသွားမှာပဲဆိုပြီးတော့လက်မြန်ခြေမြန်ဆိုတော့အနီးပါးရှိတဲ့ကြောက်တုံးနဲ့ပဲခါတဲ့တမကောင်းကောက်ထုလိုက်တာဒီကွာလည်းပဲအလောင်းတော်ကသတိထားလေးပါပဲဒါပေမဲ့ပင်မနှုံးလို့ဒီလိုအခြေအနေရောက်သွားတာကောင်းထုလိုက်တဲ့ခါကျတော့ဆက်ကလေးနိုးလာတာကောင်းကလည်းပဲသွေးတွေရှားရှားရှားရှားကျနေတာပါ อืมတနေရာလွတ်လောက်တဲ့နေရာသွားပြီးတော့ပေါ်နေရန်သူရှာကြည့်ရန်သူရဲ့အရေးကြီးဘယ်မှမတွေ့ဘူးဒီအန္တရာယ်ကတော့အခုကြောက်သေးကငါကယ်တင်ပေးလိုက်တဲ့ဒုက္ခိတတ attva ကြီးကလာရမယ်အန္တရာယ်ဖြစ်ရပါပဲဆိုတာတတ်အပ်ကြည့်ရတာပဲအဲဒီတော့မှအတင်လူသားအတင်ဒုက္ခရောက်နေတဲ့နေရာကနေပြီးတော့ကျုပ်ကလည်းပဲကယ်တင်ရသေးတယ် အတိတ်ချမ်းသာသွားတာလည်းအမြင်မဲ့ဒီလိုကျေးဇူးရှင်ကိုကျေးဇူးကတဲ့ဟာမျိုးကတော့သင်ဟာမတော်ဘူးအပြစ်တင်တာအပြစ်တင်တာอืมဟိုအခုလူတွေလို့ဆိုလို့ရှိရင်တော့ဒုက္ခဒုက္ခတာဆိုတော့ဒီလိုတော့မဟုတ်ဘူးပေါ့သူ့အနေနဲ့လည်းပဲလုံမယ်ဆိုရင်တော့ဒီပုံသားကြီးကိုတော့နိုင်ပါတယ်သူ့ကိုကြီးတောင်မှပွင့်နေတယ်ဆိုတော့ကြောက်ထရတောင်မှပွင့်နေတယ်ဆိုတော့နိုင်တာပေါ့နဘာတတ်တောင်မှနိုင်နေတာပဲမလောက်ပါဘူးဖရာလောင်းက အပြစ်တော့ရှင်းတယ်ကျေးဇူးမတိတတ်တဲ့ပုဂ္ဂိုလ်ပဲတဲ့သင်ဟာကျေးဇူးကမ်းတဲ့ပုဂ္ဂိုလ်ပဲအပြစ်တွေတင်ပြီးတော့ပေါ့လေသူတရားလေးပါလို့ပြပါလားရှိတော့သူကပြစ်မထားပါဘူးငါကျေးဇူးကမ်းရမလားဆိုပြီးတော့အတင်လူသားတင့်ကိုလမ်းမပြဘူးဆိုလို့ရှိရင်တော့ဒီလိုအလားတူဆင်းရဲမျိုးနဲ့တင်ကြုံမှာပဲကြည့်တော့တင်လိုက်ခဲ့လိုက်ခဲ့ကျုပ်ကောင်းကတစ်စက်တစ်စက်ကြတဲ့သွေးနဲ့လမ်းပြသွားမယ် တင်လိုက်ခဲ့ပြီးတော့ဆိုပြီးတော့တစ်ပင်တပင်တပင်ကနေပြီးတော့ကုကူပြီးတော့ပေါ့လမ်းပြသွားတာဘယ်လောက်များလေလောင်းတော်များဟာတတ္တဝါတွေပေါ်မှာကျင်နာတနာလဲဆိုတော့ကြည့်ပါကြောက်ခဲတန်ရာနဲ့ခေါင်းကတွေးတစစ်စစ်ကြနေတာကိုသူမူးနေမှာပေါ့အဲ့ဒါကိုဘယ်သူမဆိုင်နိုင်ဘူးအများအကျိုးရှိရင်ပြီးရောဆိုပြီးတော့ကိုယ်အနစ်နာခံပြီးတော့ဆောင်ရွက်ပုံလေးဘယ်လောက်ကောင်းသလဲဆရာလောင်မြောင်မြင့်မှာလည်းပဲ အသာယူတဲ့သဘောလည်းမရှိဘူးဂုံဖော်တဲ့သဘောလည်းမရှိဘူးတစ်ဖက်သားပုဂ္ဂိုလ်ကျေးဇူးရှိပြီးရောဆိုပြီးတော့ဒီလိုလုပ်လိုက်တာအဲနောက်ဆုံးဒီလူခရီးအဲလူရွာတွေတွားနိုင်လောက်တဲ့နေရာရောက်တဲ့အဖြစ်ပေါ်လေခါတော့ပို့လိုက်တာသူလည်းပြန်လာတယ်ကိုကလူရုပ်မှလည်းပဲနောက်ဆုံးတော့ဒုက္ခရောက်သွားတယ်ဆိုရင်အကြောင်းလည်းပဲပြရပါလားတမဒါသေးတော့ထားပါတော့ဖျားလုံးများဟာ အမြတ်တ္တဝအကျိုးရှိရေးအတွက်လူသားဖြစ်တဲ့အခိုက်အတန့်တွေမဟုတ်တိရစ္ဆာန်ဘဝရောက်တာတော့မှတတ္တဝမြတ်အကျိုးစီးပွားကို အနစ်နာခံပြီးတော့ဆောင်ရွက်ခဲ့ပုံလေးတွေဘယ်လောက်အတူယူကြကောင်းတယ်ဆိုတာကြည့်ပါอืมစိတ်ထားဘယ်လောက်မုံမြတ်တယ်ဆိုတာကြည့်ပါဒီလောက်စိတ်ထားမုံမြတ်တဲ့ပါရမီတွေကအဆက်ဆက်ဆက်ဆက်လာပြီးတော့နောက်ဆုံးတိဋ္ဌတမင်းသား နောက်ဆုံးဘဝတစ်ခါတည်းဒီမှာရောက်လာတာနောက်ဆုံးဘဝရောက်လာတော့ဘုရားလောင်းမှာဟိုတော့အဆင့်ဆင့်ဆက်ဆက်နဲ့စိတ်ကောင်းနေဟာတခါရင့်ကျက်ပြီးတော့တရားမထုတ်ပါပဲနဲ့မတရားဖို့တရားနိဗ္ဗာန်တရားတွေရပါလားလို့ဆိုတော့မရပါဘူးအထုတ်ပါတယ်အထုတ်ပါတယ်အဲ့ဒီစိတ်ကိုယူပြီးတော့ခုနတခါကငါးပါးသီလလုံပြီးတာပါပဲစိတ်ကောင်းလေးထားလို့ရှိရင်တော့ပြီးတာပါပဲ တရားအားထုတ်ဖို့ဘာလိုသေးသလဲပြောတဲ့ပုဂ္ဂိုလ်တွေကိုလေဆရာလောက်မှာစိတ်ကောင်းရှိတဲ့ထဲမှာတော့ဘယ်ပုဂ္ဂိုလ်မှမမှီဘူးတဲ့ဒီလိုစိတ်ကောင်းရှိတဲ့ဘုရားတော်မှာလည်းပဲဘုရားဘုရားလောင်းတော်မှာလည်းတရားအားထုတ်ပါသေးတယ်တဲ့သူကပြောတာသူတော့ပိုင်တယ်ခွန်ကြီးတွေတော့မဟောတတ်ဘူးသူကလည်းသူကဟောတတ်တယ်သူကသူတော့တော်တဲ့ပုဂ္ဂိုလ်ပဲဆိုတယ်မှာအခုဘုန်းကြီးတို့1344ခု နောက်တကူနှစ်ဟောင်းကာလကနေပြီးတော့အကျိုးလေးကနေပြီးတော့ဗောလေအခုနှစ်တည်း1345ခုနှစ်တည်းရောက်တဲ့အထိသာသနာ့ရေးတာကိုလာရောက်ပြီးတော့ဘုရားလူတော်ကြအနန္တကြီးစဉ်ဆရာတော်ဘုရားကြီးဩဝါဒအတိုင်းဒီပတိလာကြီးခံယူပြီးတော့အစ်မြင့်နဲ့သတိပ္ပံဘာဝနာတရားတွေအထုတ်ခြင်းဖြင့်စိတ်ကောင်းတဲ့အသိဉာဏ်လေးတွေတိုးမြင့်ပေးဖို့ရန်ပေါ့လေဒီမှာရောက်လာကြတာဟာတကယ်လိုအပ်လို့ ပြုလုပ်ရတဲ့အလုပ်ပဲဆိုတာပေါ့လေခွင့်ရတို့တွေ့နားလည်ထားဖို့အရေးကြီးပါတယ်မလိုအပ်ဘဲနဲ့အပိုလောက်တာမဟုတ်ဘူးဆိုတာပေါ့လေတကယ်ကိုလိုအပ်လို့လိုရတယ်ဆိုတာပေါ့လေနားလည်ထားဖို့ပါပဲအဲခုနဒါနာလေးလှုပ်လိုက်ရုံနဲ့ပြီးဘူးလားစိတ်ကောင်းလေးထားရင်ပြီးတာပါပဲဆိုတာပေါ့လေအဲ့လိုသင်ခြေနဲ့အဲသင်ခြေရှိမဲ့ပုဂ္ဂိုလ်တွေတော့မဟုတ်ပါဘူး ဘုရားဒီအချက်ပေါ်မှာနည်းနည်းဖြည့်ဆွဲပြီးတော့ပြောလိုပါသေးတယ်ဘုန်းကြီးတို့တွေရဲ့ပဂရိစိတ်ဟာမပြုတ်မပြင်းပဲနဲ့ဒီတိုင်းနေမယ်ဆိုရင်အထူးအဖြင့်ခုလိုတတိပဋ္ဌာန်ဘာဝနာနည်းနဲ့မပြုတ်ခြင်းပဲနဲ့ဒီတိုင်းနေမယ်ဆိုရင်စိတ်ဟာနှုတ်သိနေ အဲ့ဒီလိုနှုတ်သေးနေလို့ရှိရင်တိဋ္ဌအနိဋ္ဌခေါ်တဲ့လောကဓာတ်နဲ့ကြုံကြိုက်တဲ့အခါမှာလွယ်လွယ်လေးပဲလောဘဒေါသတွေဖြစ်လွယ်ပါတယ်။ဒါမခံနိုင်ဘူး။အိဋ္ဌစိတ်ရင်းရင်စရာမက်စရာအယုံနဲ့တွေ့လို့ရှိရင်လည်းပဲတမြုပ်မြုပ်နဲ့မက်ပြီးတော့ဗောလေသွားတော့တာပဲစိတ်တည်ရင်းရင်သွားတာပဲ။ မြင်မှုစရာအယုံနဲ့တွေ့ပြီဆိုလို့ရှိရင်ဖောင်းလဲဆိုတကားနဲ့ဖောင်းဒုံးနဲ့ထိုးလိုက်ဆိုချက်ချင်းပွားထားတာခံနိုင်ဘူးထင်ရှားပေါ်လာတဲ့အာယုံရဲ့သဘောမှကိုထိရောက်အောင်လို့မရှိဘူးဆိုလို့ရှိရင်မသိတော့အမှန်မသိတော့ဟောမောဟအလွယ်ကြီးတောက်တည်တာမောဟတဲပြီးတော့လောဘဒေါသမောဟကြီးဖြစ်လွယ်တယ်။ဟွန်းထားကြည့်သားမလားဒီတိုင်းရမလားလို့ စိတ်စိတ်တိုင်းထားကြည့်သားမလားရမလားလို့မရပါဘူးသူများသွားပြီးတော့မစဉ်းစားပါနဲ့ကိုယ့်ဖြစ်တဲ့ကိုစဉ်းစားကြည့်ပါမပြုတ်ရင်ပြင်ကိုယ်စိတ်ဟာဒီလိုကြီးပဲဘုံကြီးလည်းပဲတက်တာကိုမပေးဘူးလူကြီးလူကောင်းလည်းပဲတက်တာကိုမပေးဘူးလူငယ်လည်းတက်တာကိုမပေးဘူးလူလတ်လည်းတက်တာကိုမပေးဘူးဘုံမင်းမစွမ်းဖြစ်တဲ့ပုဂ္ဂိုလ်လေးလည်းပဲတက်တာကိုမပေးဘူး ဆရာကျော်ကြီးဆရာတော်ကြီးလည်းပဲတက်တာကိုမပေးဘူးဘယ်သူမှတက်တာကိုမပေးဘူးမပြုတ်ပြင်တေကိုစိတ်ကတော့ဒီလိုကြီးပဲနှုမှာပဲသေးမှာပဲနှုသေးတဲ့စိတ်ဟာအိဋ္ဌာနိဋ္ဌဓမ္မခံနိုင်ဘူးနှုနေတဲ့ဘူဒီလေးတွေများဘူဒီနှုနှုလေးတွေများဖြေပါလိုက်လို့ရှိရင်ဘာမှခံနိုင်ဘူးဘူဒီနှုနှုဟာဖြေပါလိုက်လို့ရှိရင်ပုတ်လွယ်တယ်လို့ထို့အတူပဲမပြုတ်ပြင်ပင်ကို စိတ်ဓာတ်ဟာဆိုလို့ရှိရင်တော့တိဋ္ဌအနိဋ္ဌနဲ့တွေ့လိုက်တဲ့အခါမှာရာဂဒေါသကိလေသာတွေဖြစ်လွယ်တယ်။ရာဂဒေါသကိလေသာတွေဖြစ်ပြီးတော့စိတ်ဟာရှင်ပေါက်သွားတယ်။အများကြီးလောဘကြီးဝင်ပြီးတော့ရှင်ပေါက်သွားတာသူတလုံးလုံးနဲ့မပြီးဘူး။တမျိုးမျိုးနဲ့မပြီးဘူး။ဒေါသကြီးဝင်ပြီးတော့အရှင်ပေါက်နေတာလက်တီးထုတ်ပြီးတော့ဗောလီနေနေအောင်ဆိုတာဗောလီအချိန်ကြလို့ရှိရင်ငါသားတဲ့ကခြေလိုက်မယ်ဆိုတဲ့အနေနဲ့ဒေါသကြီးဝင်ပြီးတော့အရှင်ပေါက်နေလိုက်တာလည်းဘူးပဲ။ ခုနဘူးဒီနုနုရှိတဲ့အခါကျတော့ပုတ်လွယ်တယ်လို့ပေါ့ရှိတော့စိတ်ဟာအစင်တန်းနေနေတယ်ဆိုတာဒီမှာပေါ်လွင်လာတယ်အစင်တန်းနေနေတဲ့အတိုင်းပြစ်ထားလို့ရှိရင်ဒီစိတ်ဟာဒီစိတ်ဟာအလိုလိုနှုရကရင့်မလာနိုင်ပါဘူးငယ်ရကနေပြီးတော့ကြီးထွားအားကောင်းပြီးတော့မလာနိုင်ပါဘူးပြုတ်ပြင်ပြီးတော့ယူရတာပါအဲ့လိုပြုပြင်ယူဖို့ရာအတွက်အခု နှစ်တည်ဥကာလမှာပေါ့လေသာသနာ့ရေးလာရောက်ရှိပြီးတော့ဘုရားအလိုတော်ကြအနန္တကြီးကြီးဆရာတော်ဘုရားကြီးဩဝါဒကိုခံယူပြီးတော့ဥပုဒ္ဒေယောဂီအနေနဲ့ပဲဖြစ်ဖြစ်ရပိုင်းယောဂီပေါ့လေလာပိုင်းယောဂီအနေနဲ့ပဲဖြစ်ဖြစ်အချိန်မဲ့ယောဂီအနေနဲ့ဖြစ်ဖြစ်ဖြစ်ပေါ့လေဝင်ရောက်လာတဲ့အခါမှာစိတ်တက်ကလေးတွေဖြစ်ပြင်ဖို့ပါပဲယောဂီအဖြစ်နဲ့စိတ်တက်ကလေးတွေဖြစ်ပြင်ဖို့ပါပဲ အခုဘုန်းကြီးတို့တတွေဘုန်းကြီးတို့တရားတော်မှာတတွေပေါ့ချိန်ပိုင်းရက်ပိုင်းလပိုင်းအနေနဲ့ပေါ့လေယောဂီယောဂီဖြစ်နေဝင်လာကြတယ်ပါလေယောဂီဆိုတာပါကိုယောဂီလို့ခေါ်တာတော့ယောဂီဆိုရင်တရားထုတ်သူပဲလို့ဒီလိုနားလည်မှာပါပဲအခုဝင်လာကြပါပြီအဲဒီလိုဝင်လာကြတဲ့ပုဂ္ဂိုလ်များဟာကိုယ်တိတ်ခါကိုငဲ့ဖို့ မိမိတို့ဟာယောဂီဖြစ်နေကိုဝင်လာကြတယ်ယောဂီဖြစ်နေဝင်လာတယ်ဆိုလို့ရှိရင်ယောဂီပြီးပြီးသွားရည်လာရည်တတ်တော့ရည်နေထိုင်ရည်ဆက်ဆံရည်အစအကုန်လုံးပေါ့လေရင်းကျတဲ့အသွင်ရှိရအပေါ်ယံကြီးကရှက်ပြီးတော့ခံဆောင်အသွင်မဟုတ်ပါဘူးတကယ်ကိုစိတ်ပါလက်ပါပေါ့လေဒီလိုအသွင်ရှိဖို့အရေးကြီးပါတယ်ပဝဲကျင်နေဖို့အရေးကြီးပါတယ်ခုနပြောခဲ့တဲ့စိတ်နေစိတ်ထားလေးတွေနှုတ်ရာက ငယ်ရကနေပြီးတော့မြင့်တင်ဖို့ရာဝင်လာတဲ့ဆိုရင်အဲ့ဒီစိတ်ဓာတ်ကိုမြင့်တင်ပေးတဲ့အရှင်မြင့်တဲ့ကုသတိခံဘာဝနာတရားဒါတွေကိုအလေးပေးဖို့အရေးကြီးတယ်။ဒါတွေအလေးပေးလို့ရှိရင်ဒီတရားအတလို့ပြည့်စုံသွားလို့ရှိရင်လက်ကုသလာတရားဆိုတာပေါ်ပေါက်လာမှာပဲ။လက်ကုသလာတရားရရှိရေးအတွက်ရရှိကြောင်းတရားကိုအလေးပေးတယ်ဆိုလို့ရှိရင် လောကုတ္တရာတရားလည်းပဲအလေးပေးရရောက်တာပဲဓမ္မတိတတိယလည်းပဲဖြစ်သွားနိုင်တယ်ပြီးတော့အလေးပေးလိုက်တဲ့အရာသုံးမျိုးကိုအလေးပေးပါမှမိမိရဲ့သာနာမှာသူမြတ်တဲ့ကုသိုလ်တွေရရှိတယ်ဆိုတာပေါ့ဒီမနေ့ကပြောထားတဲ့လက်စာလေးပေါ်မှာဘုန်းကြီးကပို့ပြီးတော့ပေါ်လျော်အောင်ဆိုပြီးတော့ဒီမှာတရုပ်ပေါ်ပေးရပါတယ်ဒီတော့ကနဘုန်းကြီးထည့်ပြီးတော့ပြောသွားတယ်ယောဂီဆိုတဲ့စကားလေးဖြစ်ပြောသွားတယ် ယောဂီဆိုတာတရားအထုတ်သူပဲလို့နားလည်ထားပါတယ်အမှန်ကဒီထဲမှာလူဝတ္တစကလုံးလေးတွေဖြစ်ဆိုပြီးတော့တကယ်အားရပွဲကောင်းလောက်အောင်ပေါ့လေကျန်ကံများကဖွင့်ဆိုထားတဲ့အချက်ကလေးရှိတယ်။ဆိုတော့မှတ်သားစရာလည်းကောင်းတယ်။လိုက်နာစရာလည်းကောင်းတယ်။ဒီချက်ကလေးသိရင်ပဲအတ္တဒီပတိယကုကိုကုဂုံတိခါကိုငဲ့တဲ့အနေမျိုးနဲ့ရောက်သွားနိုင်တယ်။ အခြားသောသူတော်ရှင်တွေကိုလည်းပဲအလေးထားရလဲရောက်သွားမယ်အထူးအားဖြင့်အကျိုးရများတဲ့တတိပဒလုပ်ငန်းကိုလည်းပဲအလိုလိုအလေးအလေးပေးရလဲရောက်သွားမယ်စိတ်ကောင်းကျန်ကများကဖွင့်ဖွင့်ဆိုထားပုံကဘာဝနာရယုတ်တပယုတ်တတာရယောဂီဘာဝနာရ စိတ်ကောင်းအတိညာတိုးတက်ဖို့ရစိတ်ကောင်းတဲ့အတိညာတိုးတက်ဖို့ရယုတ်တပြုတ်တတာယအာထုကျိုးပန်းအာထုတတ်သည်ဖြစ်တော့ယောဂီယောဂီဤယောဂီဆိုရမှာယောဂနဲ့ဤအဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့ယောဂီလို့ဒီလိုခေါ်ထားတယ်ပါဠိစကားပါပါဠိစကားကိုမြန်မာက တစ်ခုလုံးပေါ်လေမွေးစားစကလုံးလုံးလိုက်ဗမာလူလည်းပဲယောဂီပဲယောဂီဆိုတော့ဒီစကလုံးဟာတရားနယ်တဲ့ပုဂ္ဂိုလ်တိုင်းမှာရင်းနှီးနေတယ်သို့တော့တကယ်ကြည့်ကြတဲ့အတိတ်တွေတော့နားမလည်ကြပါဘူးတကယ်ကဘာလို့ညာယောဂီကျိုးပန်းအထုံမှုရှိသူ ကြိုးပမ်းအထုံမှုရှိသူကြိုးပမ်းအထုံမှုပိုင်ရှင်ရဲရဲရဲရဲနဲ့အထုံမှုလုံလောက်ပရိယရှိသူလို့ဒီလိုဒိဋ္ဌိရတယ်နုဒီအထုံမှုကဘာကျိုးရှိတော့ဘာကျိုးရှိလို့ဒီအထုံမှုပိုင်ပိုင်အောင်လုပ်ရတာတော့ဘာဝနာရ ဘာဝနာယစိတ်ကောင်းတဲ့အတိညာဖွံ့ဖြိုးတိုးတက်ဖို့ရတဲ့ဘုန်းကြီးကအခြေခံပြောခဲ့ပါတယ်ဘယ်ပုဂ္ဂိုလ်မဆိုပဂရိစိတ်ထားကတော့မပြုတ်ပြင်ပဂရိစိတ်ထားကတော့အခုလိုအရှင်းမြင်တဲ့သတိခံဘာဝနာနည်းနဲ့ပေါ့လေမပြုတ်ပြင်ရသေးဘူးဆိုလို့ရှိရင်စိတ်ကောင်းမရှိနိုင်ပါဘူး ဘယ်နည်းနဲ့မှစိတ်ကောင်းမရှိနိုင်ပါဘူးအတိညာလည်းပဲအဲမဖြစ်နိုင်ပါဘူးတိုးတက်ဖို့ဝေးလို့မဖြစ်နိုင်ပါဘူးစိတ်ကောင်းရှိအောင်လုပ်မှတမင်လုပ်မှအတိညာတိုးတက်အောင်တမင်လုပ်မှစိတ်ကောင်းတဲ့အတိညာဆိုတာပေါ်ထွက်လာတာပါဟောဒီသတိပဋ္ဌာန်ဘာဝနာနည်းမပါဘဲနဲ့တော့ဘယ်နည်းနဲ့မှစိတ်ကောင်းမဖြစ်ဘယ်နည်းနဲ့မှအတိညာမဖြစ်နိုင်ပါဘူးဒါသိကြပါလေလုံမှရပါတယ်ခုနကဘုန်းကြီးတာရကကြီးပြောခဲ့ပါတယ်အဲ့ဒါလေးနဲ့တော်တော်ထင်ရှားနေပါတယ် ဓမ္မဘာဝနာယဘာဝနာယဆိုတာဟာအဓိကုသလဘာဝေတိတိဘာဝနာလို့ဒီလိုဆိုထားတယ်အဓိကုသလတာမန်ကုသိုလ်တို့တဲ့လွန်ကဲသောကုသိုလ်ကိုဘာဝေတိတိဘာဝေတိဥပါတိတိစတင်ဖြစ်စီတိုက်ဘာဝေတိဝတ္ထေတိ ဖွံ့ဖြိုးတိုးတက်စေတတ်၏ဣတိထိုကြောင့်ဘာဝနာဘာဝနာလေ၏ဘာဝနာဆိုတာတာမန်ကုသိုလ်တွေတဲ့လွန်ကဲထူးမြတ်တဲ့ကုသိုလ်ကိုဖြစ်စေတတ်တဲ့သဘောလို့ဒီလိုလေးကြရတယ်အဲ့ဒါဘာဝနာခေါ်တယ်အခုဓမ္မဘာဝနာရစိတ်ကောင်းတဲ့အသိဉာဏ်ဖြစ်စေတိုးဝစေဖို့ရာဖွံ့ဖြိုးဖို့ရာတဲ့ဖွံ့ဖြိုးဖို့ရာဖြစ်စေတဲ့တရား အထုအထုရမှာအမထုတ်ဘူးဆိုလို့ရှိရင်တော့ခုနစိတ်ဟာနုမြဲနုနေတာပဲပြီးတော့တိတ်တိမ်နေတိတ်တိမ်နေတာတိတ်တိမ်နေတာပဲကလေးကလားဆန်းနေတာပဲဒီကူမြင်မှုနဲ့စပြီးတော့အဲ့ဒီမြင်တဲ့အခိုက်အတန့်မှာထင်ရှားတဲ့သဘောမှန်တွေကိုကြောင်းကျဆက်ပုံတွေကိုသူတို့ရဲ့မျက်စိရဲ့သဘောပဲလက်ထားတယ်တိတိကျကျသိရအောင်လို့ တစေကြောင်းကြတိုက်မပေးရင်စိတ်ကအစ်စစ်စစ်နဲ့ရော့ရဲနေလိမ့်မယ်။အစ်စစ်စစ်ရော့ရဲနေတယ်ဆိုတဲ့ကောကဓမ္မအကုသိုလ်ဖြစ်နေပြီ။သူကိုယ်တိုင်ကောကအကုသိုလ်ဖြစ်နေပြီ။ရော့ရင်ပတ်ဆိုတဲ့အတိုင်းပေါ့လေ။ဟောပတ်လာပြီ။စိတ်ရော့ရဲတော့အခြားအကုသိုလ်တွေလာပြီပေါ့။စိတ်ရော့သွားရော့ရဲသွားလို့ရှိရင်စိတ်ကနှုတ်သွားပြီ၊တေးသွားပြီ။အဲလိုရော့ရဲမှုတွေစိတ်ကစိတ်ကဖြစ်နေလို့ရှိရင်နှုတ် သေးစိတ်ကရော်ရဲလေးလေးလူသေးလေးလေးရော်ရဲလေးလေးလူသေးလေးလေးဖြစ်ပြီရှိတော့အဲ့ဒီလိုအခြေအနေရှိနေတဲ့စိတ်ဟာတန်ခံနိုင်ပါတော့မလားတနည်းနဲ့မှတန်မခံနိုင်တော့ဘူးတမေစရာအာယုန်နဲ့တွေ့လို့ရှိရင်လွယ်လွယ်ပဲတမေသွားမှာပဲမုံမြက်စရာအာယုန်နဲ့တွေ့ပြီဆိုလို့ရှိရင်လည်းမုံမြက်ဘူးလွယ်လွယ်ပဲဖြစ်သွားမှာပဲထိစားပေါ်လာတဲ့အာယုန်ရဲ့သဘောမှန်ကိုထိရောက်အောင် မသိဘူးဆိုလို့ရှိရင်အမှန်မသိအလွဲတွေစောက်တည်တဲ့မောဟစိတ်ကြီးဝင်မှုမာနမနာလိုမှုဝန်တုံမှုအိတ်တာအိုးတတိကြီးပဲဖြစ်တော့မှာပဲအဲ့ဒါလိုဖြစ်လာလို့ရှိရင်ငကိုရှင်းစွဲစိတ်အခြေအနေအောက်ကိုအများကြီးတခါတည်းကြပြီးတော့နှုတ်သွားနိုင်တယ်တေးသွားနိုင်တယ်ဆိုးဆိုးဝါးဝါးလည်းဖြစ်သွားနိုင်တယ်ဘာဖြစ်လို့လဲကြောင်းကြမဆိုင်ဘူးပေါ်တိုင်းအာယုံကိုမလွတ်တမ်းမှတ်နိုင်ရေးအတွက် ကြောင်းကြမဆိုင်ကြောင်းကြမဆိုင်တော့စိတ်လျော်ရဲအတ္တိအချက်ဖြစ်ပြီးတော့လျော့လွန့်ရင်ပါဆိုတာမျိုးလို့ပေါ့လေလျော်ရဲအတ္တိတဲ့သဘောကိုယ်တိုင်ကိုယ်ကပဲအကုသိုလ်ကိလေသာဖြစ်ပြီးတော့သူ့ရဲ့အဖော်တွေအများကြီးခေါ်လာတော့တာပဲတတိတတိမဆုံးနိုင်တော့ဘယ်ကလည်းဖြစ်တော့တာပဲဟောကြောင်းကြဆိုင်ပြီးနေတော့ငကိုရွရနေပြီးတော့စိတ်ကလေးကတင်းတင်းဖြစ်လာတယ်ပူပူနွေ့နွေ့လေးဖြစ်လာတယ် စိတ်ကပူနွေးပြီးတော့တင်းတင်းရေးဖြစ်လာပြီဆိုလို့ရှိရင်တောက်ထားတော့ဒီမှာရင်းရင်တဲ့သဘောလေးပါလာတယ်။ရန်သူနဲ့တွေ့ပြီဆိုလို့ရှိရင်သုတ်ကံသုတ်ကံဆိုလို့ရှိရင်တော့ဒါတတိရှိရမရောက်ဘူး။သုတ်ကံသုတ်ကံဖြစ်နေတော့ရန်သူကဖိလိုက်တာပေါ့။ဒီကတင်းတင်းရေးလေးတခါတောက်ထားတယ်ဆိုတော့ရန်သူကဒီကအရှိန်ဒီကအရှိန်ကြီးနားလည်တော့တော့ရန်သူစက်မလိုက်ချင်ဘူး။ဝိရိယနဲ့ရဲရဲကြီးကြီးဒီမှာတောက်ထားတော့ ကိလေသာလက်မခံပယ်လန်းတဲ့သဘောဖြစ်သွားပြီအထူးကြောင့်ရထားပြီးတော့ပြီးတော့ဟောကနာကြောင့်ရထားမိရအာယုံကိုပေါ့လေမလွတ်တတ်မှတ်နိုင်တဲ့တတိကလေးဖြစ်လာတယ်တတိကလေးဖြစ်လာပြီဆိုလို့ရှိရင်စိတ်အစဉ်ကိလေသာမဝင်ရအောင်စိတ်ဆို့ထားလိုက်တကားများလို့ပေါ့စေစမြမမိပြီဆိုလို့ရှိရင်မမိရအောင်လေးပေါ်မှာသူ့ကလေးစိုက်ကလေးကတ်ကလေးကြသွားတဲ့ သမာဓိလေးဖြစ်လာပြီစိတ်ဆူဆီးမှုလေးရသွားပြီအဲ့ဒီလိုကြောင်းရဆိုင်ပြီးလို့ကျွမ်းမြဲစွာရှုမိတဲ့အတွက်ရှုရအောင်မှာစိတ်ကလေးဆူဆီးမှုဖြစ်ပြီဆိုလို့ရှိရင်စဉ်းစားစမ်းမှအဲ့ဒီစိတ်ကလေးကိုလောဘကတ်နိုင်သလားဒေါသကတ်နိုင်သလားမာနအိတ်တမရှိအဆိုင်ရှိတဲ့တရားတွေကတ်နိုင်တယ်ဘယ်တရားမှမကတ်နိုင်တော့ဘူးလောဘဒေါသမောဟတွေကလွတ်ပြီးတော့ဟောစိတ်ကလေးဟာအစစ်မြင့် တိုးတက်သွားတယ်အောက်တန်းကျမတော်ဘူးတောင်မြတ်တက်တဲ့ခါကျတော့တလှမ်းလှမ်းတက်လိုက်လေးကြီးတလှမ်းစာအတွက်ပေါ့ကိုကမြင့်ပြီးတော့ပါသွားတယ်လို့ပေါ့နောက်တလှမ်းလှမ်းတက်လိုက်လေးကြီးနောက်တလှမ်းစာအတွက်ကိုကမြင့်ပြီးတော့ပါသွားတယ်လို့ပေါ့စိတ်ကလေးကိုကနဝိရိယတတိသမารီထားပြီးတော့တိုးမြင့်ပေးလိုက်တဲ့ခါကျတော့တက်တက်တက်တက်သွားတာအဲ့ဒီဝိရိယတတိသမารီခေါ်တဲ့ လွန်ခဲ့တဲ့တရားလေးတွေဟောမိမိတဏ္ဍာမှာပွားလာတယ်တစ်စက္ကန့်ပွားလိုက်လို့ရှိတစ်စက္ကန့်စာအတွက်ပွားလာတယ်တိုးတက်လာတယ်အဲ့ဒါလေးကိုဖြစ်တာပြောတာအဲ့ဒါအဓိကုသလခေါ်တယ်အဲ့ဒီအဓိကုသလတရားကိုဖြစ်ပွားစေတာဘာဝနာခေါ်တယ်ဘယ်လောက်ကောင်းတယ်လို့တမနစ်မှနေလို့ရှိရင်တမနစ်စာပဲတမနစ်မှာစက္ကန့်ပေါင်း60ဆိုတော့စက္ကန့်နိုင်မလားပွားနေလို့ရှိရင်အချိန်ပေါင်း60ပဲစိတ်ကလေးကတိုးတက်နေတာပဲနုရာကနေပြီးတော့စိတ်ကလေးကရင့်လာနိုင်တယ် သေးငယ်ရနေပြီးတော့ကလေးကလဆန်ရနေပြီးတော့လူကြီးလူကောင်သူတော်ကောင်းဆန်တဲ့စိတ်ကလေးဖြစ်လာပြီနဲ့စိတ်ကလေးမြစ်ထရာကနေပြီးတော့ဟောတန်ရှင်းပြီးတော့တွတ်တက်လာတဲ့အဲ့ဒါကိုဘာဝနာခေါ်တယ်အဲ့ဒါလိုအရှင်ရလာပြီဆိုလို့ရှိရင်တော့ရှုစရာလေးရတစ်ခုရှုတာတစ်ခုကွဲလာမယ်ကြောင်းကျိုးတွေဆက်ဆက်ပြီးတော့ပြင်းနေလာမယ်ကြောင်းကျိုးတဲ့တရားတွေရဲ့မျက်စိရဲ့သဘောပဲဆိုတာရှင်းရဆုံးသိလာမယ်ဒီနည်းနဲ့ပဲ ဝိပဿနာဉာဏ်နေအချိန်ကစပြီးတော့တစ်ချိန်ပြီးတစ်ချိန်တစ်ချိန်ပြီးတစ်ချိန်တက်တက်တက်တက်လာမယ်အတိညာဉ်ကိုပွင့်ပြီးဖြစ်လာမယ်စိတ်မှလည်းပဲလောဘဒေါသမောဟတွေမလူညီလို့တိုးတက်သွားတာစိတ်ကြည်လျင်ကနေပြီးတော့အတိညာဉ်ကိုပွင့်ပြီးဖြစ်သွားတာအဲ့ဒီလိုဖြစ်အောင်လုပ်တာကိုပါဠိလိုဘာဝနာလို့ခေါ်တယ်အဲ့ဒီစိတ်နဲ့အတိညာဉ်တိုးတက်ဖို့ရာအတွက်ယုတ်တာပုံမှန်အထုတ် ပါယုတ်တာတစ်ချက်တို့မြင်ပြီးတော့အာထုအဲ့ဒီအာထုမှုရှိတဲ့ပုဂ္ဂိုလ်ကိုပါဠိလိုယောဂီဗမာလိုလည်းယောဂီဟိုဟာအဲ့ဒီအာထုမှုပိုင်ရှင်ကိုယောဂီတဲ့ရှိမှပိုင်တာဖြစ်တော့မရှိပိုင်လို့မရဘူးဒီတော့ပိုင်ရင်ပုံမှန်အာထုကျိုးပန်းအာထုနားပဲအဲ့ဒီကျိုးပန်းအာထုလို့ရှိရင်တော့ဒါယောဂီခေါ်တာပဲအဲ့ဒီတိုင်းဆိုလို့ရှိရင်တော့အမိခံယောဂီမဟုတ်တော့ဘူးတကယ်အတိတ်ပဲရှိတဲ့ယောဂီဖြစ်သွားတာပဲဒီတော့ ဘာဝနာရယုတ်တပြုတ်တတရယောဂီဆိုတဲ့စာပဲကိုနိယာမဆောင်းဖို့လုပ်လိုက်လို့ရှိရင်စိတ်နေဉာဏ်များကြီးမြင့်မားဖို့ကြိုးစားလျက်နေရှင်လူတွေခေါ်လေယောဂီဒီလို့ဒီလိုသတ်မှတ်ရမှာပါပဲကဲအဲ့ဒါလေးဆွေးကြည့်ကြစို့စိတ်နေဉာဏ်များကြီးမြင့်မားဖို့ကြိုးစားလျက်နေ ကျေလူတွေခေါ်လေယောဂီတိစိတ်ဉာဏ်များကြီးမြင့်မာကိုကျိုးစားလျက်နေကျေလူတွေခေါ်လေယောဂီတိစိတ်ဉာဏ်များကြီးမြင့်မာကိုကျိုးစားလျက်နေကျေလူ လီယောဂီတိသို့ယောဂီဒီ စာပိုင်းမှာလူရင်းကတော့ခေါ်လီယောဂီဒီတဲ့ယောဂီလို့ခေါ်ပါတဲ့ဒါလူရင်းမယ်ဘယ်ပုဂ္ဂိုလ်တွေကိုယောဂီလို့ခေါ်ရမှာတော့ရှင်လူတွေတဲ့ရှင်လူတွေကိုယောဂီလို့ခေါ်ပါတဲ့ရှင်ဆိုလို့ရှိရင်လည်းယဟန်လည်းပါပါတယ်ရှင်ကရှင်ယဟန်လူကကုလိုကြောင့်ယောဂီတွေပေါ့ဒီလရှင်တွေလည်းဒီထဲမှာညက်ပြီးတော့ပါသွားပါတယ်အကုန်လုံးပါပဲ ရှင်လူတွေရှင်လူတွေကိုယောဂီလို့ခေါ်ပါတဲ့ရှင်လည်းပဲယောဂီယဟန်လည်းပဲယောဂီပေါ့သီလရှင်လည်းပဲယောဂီလူကြောင့်လည်းအမျိုးသားလည်းပဲယောဂီအမျိုးသမီးလည်းယောဂီအကုန်လုံးယောဂီပြီးတယ်ဒါပဲရှင်တိုင်းယဟန်တိုင်းသီလရှင်တိုင်းအမျိုးသားတိုင်းအမျိုးသမီးတိုင်းလားလို့ဆိုတော့ဘယ်လိုသဘောရှိမှယောဂီလို့ဆိုရမှာတော့လို့ဆိုတော့ ကြိုးစားလျက်နေကြိုးစားနေတဲ့ပုဂ္ဂိုလ်မှာဘာဖြစ်တော့ယောဂီတဲ့ကြိုးစားနေတဲ့ရှင်ဟာဘာဖြစ်တော့ရှင်ယောဂီပေါ့ကြိုးစားနေတဲ့ယဟန်ဘာဖြစ်တော့ယဟန်ယောဂီပေါ့ကြိုးစားနေတဲ့ဒီလရှင်ဟာဒီလရှင်ယောဂီပေါ့ကြိုးစားနေတဲ့မျိုးသားဟာမျိုးသားယောဂီပေါ့ကြိုးစားနေတဲ့မျိုးသမီးဟာမျိုးသမီးယောဂီပေါ့ဒီတော့အဲ့ဒီစကားကိုကြောင်းပြန်ပြန်လိုက်တာ မကြိုးစားပဲနဲ့ရော့တိရော်ရဲ့အေတီအေးဆက်ဟုတ်လားမလားဟိုလက်လက်ဒီလက်လက်ပေါ်ဒီဟိုစုစုဒီစုစုဟိုတွတ်တွတ်ဒီတွတ်တွတ်လုံးနေမယ်ဆိုရင်ယောဂီဖြစ်ပါမလားဖြစ်ပါဘူးဟင်ဒီတဲ့ရောက်မှတရားထုတ်ရမယ်အစားပေါ့လေဘုလူအတင်ဒီလူအတင်ပြောနေလို့ရှိရင်ယောဂီလို့ဆိုနိုင်ပါမလားအဲအဲ့ဒါတွေကတော့အမိခံလောက်ဖြစ်ရင်လည်းဖြစ်မှာပေါ့နော်ဒီမှာဆိုထားတာကြိုးစားလျက်နေတဲ့ကြိုးစားအားထုတ်မှုရှိတဲ့ပုဂ္ဂိုလ် မှယောဂီကိုကြိုးစားအားထုတ်မှုပိုင်ရှင်မှယောဂီခေါ်တာကိုကြည်ရှိမရှိပဲနဲ့ကြည်ရှိရှင်လို့ဆိုလဲဆိုလို့ရပါမလားမရပါဘူးကြည်ရှိရှိမှကြည်ရှိရှင်လို့ဆိုလို့ရတာပဲအားထုတ်မှဝိရိယဆိုတာပေါ်တာပဲအဲ့ဒီပေါ်လာတဲ့ဝိရိယကိုယ်ပိုင်ဝိရိယပဲအဲ့ဒီဝိရိယရှင်မှလားဒါယောဂီလို့ခေါ်တာမကြိုးစားပဲနဲ့ယောတိယောရင်အတိအေးစက်ထင်တယ်လို့ပေါ့လေနေလို့ရှိရင်လည်းအဲ့ဒါယောဂီမဟုတ်ဘူးဟုတ်ကဲ့လား ဘာအတွက်ကြိုးစားရတာတုံးစိတ်နေစိတ်ထားနဲ့အတိညာဖွံ့ဖြိုးတိုးတက်ဖို့တဲ့တို့ဒီတရားယောဂီအညီမခံပဲနဲ့အယောဂီအလုံးမလုပ်ပဲနဲ့လည်းအလိုလိုစိတ်နေစိတ်ထားတွေတိုးတက်မလာနိုင်ဘူးလားအတိညာလေးလည်းမတိုးတက်နိုင်ဘူးလားမတက်နိုင်ပါဘူးမတက်နိုင်ပါဘူးဟုတ်တယ်မလားอืมလက်ကပြောတာပါအလုံးမလုပ်ခဲနဲ့တော့စိတ်ကောင်းမဖြစ်လာနိုင်ပါဘူးဟုတ်လားဘုန်းကြီးတော့မယုံပါဘူး ခုနဟိုမွန်ပြည်နယ်ကဟိုတကာခြေလုံးလေးအဲ့ဒါလေးကိုမှတ်ထားပါဟာလားဘုရားလောက်တော်မှာအထုဝသေးတာပဲဒါနတွေအများကြီးလုပ်တာပဲတဲ့သူမတူတောင်လုပ်တာပဲတဲ့ဘုရားလောက်လောက်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်ဘူးမှမရှိဘူးတဲ့ဘုရားလောက်လည်းအထုဝတာပဲတဲ့သိရှိတာပဲသူကတော့နော်အမှန်တရားရှိရဲ့တော့ဒါဘာမှမလုပ်ဘာမှမဖြစ်ဘူး ဒီတိုင်းပဲစိတ်ကရော်ရဲပြီးတော့ကိလေသာတွေလက်ရခေါ်နေလို့ဖြစ်နေတာကိလေသာတွေလက်ခံနေလို့ဖြစ်နေတာအကျိုးသားရတာဟုတ်ကဲ့လားစိတ်နဲ့စိတ်ထားနဲ့အတိညာဖြစ်ပွားစေကိုတိုးတက်ဖို့ရအတွက်အားထုတ်ရတာဆိုတာပေါ့ဒီခွန်ကြီးတို့ယောဂီတွေခွန်ကြီးတို့တွေနားလည်ထားဖို့အရေးကြီးပါတယ်ဟုတ်ကဲ့လားအဲ့ဒါအားထုတ်ရမှာဝိရိယ၃မျိုးရှိပါတယ်ဘုန်းကြီးဒီနေ့အခြေခံဒါဒါကိုဘာဖြစ်လို့ကြိုတင်ပြောထားရလဲဆိုတော့အရေးကြီးလို့ကြိုတင်ပြောထားပါတယ် ဒီမြတ်စွာဘုရားဟောမိခြင်းထဲမှာလည်းပဲဒီဟာဒီပါမှာပါပဲတော်တော်လေးကြည့်ပြဆုံးဆုံးကိုမြတ်စွာဘုရားကလူရင်းချုပ်ပြီးတော့ဟောထားတာအမှန်တန်ကောင်းတယ်ဒီဒီတော့ဟာဝိရတ၃မျိုးရှိတယ်တိအာရမဓာတုနှိနိကမဓာတုနဲ့သုံးပရကမဓာတုအဲ့ဒီသုံးမျိုးတွေကအာရမဓာတုဆိုတာအစပြိုကျိုးပန်းအထုံခေါ်တယ်အခု1344ခုနှစ် နှစ်ဟောင်းကနေပြီးတော့ပေါ့လေနှစ်တစ်ကိုကြိုဆိုတဲ့အခါမှာနှစ်ဟောင်းကိုလည်းပဲတဏ္ဍရှင်းရှင်းကုသိုလ်တရားတွေမိမိတဏ္ဍမှာဖြစ်ပွားစေဖို့ရန်ရွေ့ကျက်ကောင်းကောင်းနဲ့လုံးပန်းတဲ့ဝိရိယလေးနဲ့ကြိုဆိုပြီးတော့ပေါ့လေနှစ်တစ်အဲနှုတ်ဆက်ခဲ့ပြီးတော့နှစ်တစ်ကိုလည်းပဲတဏ္ဍရှင်းရှင်းလေးနဲ့ကြိုဆိုနိုင်ဖို့ရန်အတွက်မိမိတို့နေအိမ်ကနေပြီးတော့ဘာဖြစ်တော့ရိတ်တာတွေရောက်လာကြတယ်မလား ကြိုးစားခြင်းလို့ရပါကြတော့မလားအချိန်ပိုင်းအဲအချိန်ပိုင်းယောဂီရက်ပိုင်းယောဂီလပိုင်းယောဂီပေါ့ဟုတ်တယ်မလားခုနစိတ်ဉာဏ်များကြီးမြင့်မှာဘူးကြိုးစားလျက်နေရှင်လူတွေခေါ်လေယောဂီကြီးဆိုတာပေါ့လေစိတ်နဲ့စိတ်ဓာတ်နဲ့အသိဉာဏ်တိုးတက်ဖွံ့ဖြိုးဖို့ရာအတွက်တအားသမ ्या ပေါ့လေဒီမှာယောဂီအဖြစ်ခံယူပြီးတော့တရားတွေအားထုတ်ဖို့ရောက်လာကြတာ အာထုံမှယောဂီအာထုံမှုရှိမှယောဂီဆိုတော့အလကနေယောဂီမဟုတ်ဘူးပေါ့ဟုတ်လားအမိခံယောဂီပေါ့တကယ်ယောဂီအလုတ်ပါတဲ့ယောဂီတော့မဟုတ်ဘူးပေါ့ဟွန်းဒီတော့ဓမ္မယောဂီဖြစ်နေရောက်လာပြီတရားအထုတ်တယ်နိလိလာလိုက်ပြီလိလာပြီးတော့ဗာသိလိလာပြီးတဲ့အချိန်ကစပြီးတော့နောက်ဆုံးဣဒ္ဓတွေကဆက်သွားတဲ့အချိန်ပေါ့လေဒီအတွင်းမှာယောဂီတီးပြီးပေါ့လေပထမဆုံးအစပြုပြီးတော့အထုတ်ရတယ် စပြူကျူပန်းအားထုတ်မှုတဲ့ဝိရိယလူပြိုးလိုက်တာပေါ့ဟုတ်ကဲ့လားထိုင်ပြီးတော့ဘုံဘီမှုကအစပေါ့လေမှတ်နိုင်ဖို့ရအတွက်ဟောအားလေးစိုက်လိုက်တယ်ဖောင်းနိုင်မှတ်နိုင်ဖို့ရအတွက်အားလေးစိုက်လိုက်တယ်ပိန်နိုင်မှတ်နိုင်ဖို့ရအတွက်ဟောအားလေးစိုက်တယ်အဲ့ဒါပြိုးလိုက်တာပဲတစ်ပင်မြတ်အစပြိုးတယ်ပေါ့ပြိုးလိုက်တာပဲအဲ့ဒီပြိုးထားတဲ့ဟာလေးကပြိုးထားတာပြိုးထားတာတော့မပြီးပဲနဲ့ဆက်လက်ဆက်လက်ပြီးတော့ပေါ့ဒီအချိန်ရအားကောင်းအောင်ဆိုပြီးတော့ ကြိုးစားရတယ်အဲ့ဒီကြိုးတော့မှလေလူဆိုတာမျိုးကတက်တောင့်တက်တာသိကြိုက်တာနည်းနည်းလေးထိုင်ပြီးရင်လည်း5မိနစ်လောက်10မိနစ်လောက်ကြာရင်လည်းဟိုနာကရဒီနာကရပေါ့လေอืมသိကနည်းနည်းရော့ကျင်လာတယ်ရော့ရဲရဲဖြစ်လာအတိအကျလေးဖြစ်လာနည်းနည်းချွေးလိုက်ကျင်လိုက်ဒူးလေးမလိုက်မျက်စိလေးခွန်းကြည့်လိုက်နားကြီးကြည့်လိုက်စသည်ပေါ့လေရော့ရော့ရဲရဲလေးဖြစ်လာတယ်ကိုကြည့်လိုက်ဒီကြည့်လိုက်သူများအခြေအနေကဲခတ်တာပေါ့လေ အဲကဲကံလို့တယောက်တယောက်ကတယောက်နေနေသူကထပြီဆိုလို့အင်းငါတော့ခေါ်ရပါဆိုပြီးတော့ပေါ့အဲ့ဒီလိုကိုယ့်အခြေအနေကိုကိုဖြစ်လိုက်တယ်အဲ့တော့အတုသမှာအကြောင်းအားလျော်ဆိုတာစိတ်ကလေးယော်ရဲသွားတဲ့ဟာကိုအဲ့ဒီယော်ရဲမှုကလွန်မြောက်အောင်ဘယ်လိုကြိုးစားမယ်ဆိုတာဆက်ပြီးတော့သူကမလုပ်ဘူးကြည့်တော့ အဲ့ဒီကြော်ရဲမှုကိုလွန်မြောက်သွားတဲ့အထိတစ်ဆင့်တိုးလိုက်သမ်းပါတဲ့ဝိရိယလေးညှစ်တင်လိုက်သမ်းပါတဲ့မသိဆိုင်ပါဘူးအဲ့ဒါနိကမဓာတုခေါ်တယ်နိကမဓာတုတစ်ဆင့်တိုး၍ကျင်းကြောဆွဲမှုမှာလွန်မြောက်အားထုတ်မှုတဲ့ဟုတ်ကဲ့လားဘုန်းကြီးကတော့စကားတော့ခက်ပြက်ပြက်ပြောတတ်တယ်ရိုင်းလို့ရိုင်းသွားမလားမသိပါဘူးဒါပေမဲ့ဒါမှထိတာ လွန်သွားလို့ထိုက်တာမညာတရားသဘောလေးတွေတွေ့တယ်စိတ်ကြည်တာတွေတွေ့တယ်နှစ်သိမ့်အားရတာလေးတွေတွေ့တယ်ဉာဏ်သဘောလေးတွေတွေ့တယ်ဒါပေမဲ့လို့ကိုကြီးမှန်းတာကဘယ်လောက်ကြီးမှန်းထားတယ်အ ਨੇ ဆုံးခုဘဝမှာသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်တမက်တစ်ခုဆိုတာပန်းနိုင်ထားရပါတယ်အဲ့ဒီလောက်မှပန်းနိုင်မထားဘဲနဲ့ကျုံသလိုသွားလို့ရှိရင်မြစ်ကိုအလျားလိုက်ကူးရတယ်လို့ဖြစ်မယ် နောက်ဘယ်လိုဘဝတွေနဲ့ကြုံရအောင်မလဲမသိဘူးအခုလိုအခါမျိုးမှာတေချာအောင်လုပ်ထားဖို့အရေးကြီးတယ်အနည်းဆုံးတစ်မက်တစ်ခုပန်းနိုင်ထားရတယ်အဲ့ဒီပန်းနိုင်မရောက်မချင်းဘယ်တော့မှနောက်မဆုတ်ဘူးဆိုတာပေါ့သူအစင်းစင်းဝိရိယဓာတ်ကိုတိုးမြှင့်ပေးစားပါတဲ့အဲ့ဒါပရကမဓာတုခေါ်တယ်အဲ့ဒီဝိရိယဓာတ်၃မျိုးရှိပါကဲဆိုကြည့်ကြစို့ဝိရိယဓာတ်၃မျိုး တိအာရမဓာတုနိနိကမဓာတုသုံးပရကမဓာတုပါရမဓာတုအစပြု၍ကျိုးပါအားထုတ်မှုအာရမဓာတုသပြု၍ကျိုးပန်းအားထုတ်မှုအာရမဓာတု သပြု၍ကျိုးပါအာထုတ်မှုနိကမထာတုသဖြင့်တိုး၍အပြင်းမှလွတ်မြောက်အာထုတ်မှုတော်တော်ဆိုးတယ်နော်ဒီအပြင်းကသိဆိုးတယ်ရောရဲရဲလုံနေလို့ရှိရင်လေတစ်ဆက်ဆက်နဲ့သူကငိမ့်ငိုင်ပြီးတော့ငိုက်နေရောအချို့ငိုက်တဲ့ပုံကိုယ်ကြီးရှိသေးတယ်အမိကောင်းတဲ့နေရာသူကရွေးခိုင်းတယ်လို့ပဲ လွတ်လပ်တဲ့နေရာထိုင်လို့ရှိရင်လည်းပဲသူတို့ပေါင်ဝင်ကိုလက်လက်နဲ့အသာလေးထောက်ထားတယ်ဒီကနေ့ငိုက်ကြသွားလို့ရှိရင်သူများမသိအောင်ပါလေအဲ့ဒီလိုသူတို့အငိုက်ပါးတွေလည်းရှိတတ်တယ်ဒီရော်ရဲမှုကိုလွန်မြောက်အောင်ဖတ်ရမယ်အစားရော့တိရော်ရဲလုပ်နေတော့ဒီလိုဖြစ်မှာပေါ့လက်ခံနေတာလက်ခံနေတာလက်ခံနေတော့ဧည့်သည်လက်ခံလို့ရှိရင်ဧည့်သည်နေမှာပေါ့မောက်လို့ရမယ်ဒီဧည့်သည်တင်းတင်းလောက်အောင်အပူတစ်ပြင်းလောက်အောင်အဲ့ဒီလို ဝိရိယကိုအရှင်းမြင်ပေးလိုက်ပါတဲ့ဒီလိုဆိုတဲ့နေကမဓာတုသင့်တိုး၏အပြင်းမှလုံးရအောင်အကျိုးပန်းအားထုတ်မှုနေကမဓာတုသင့်တိုး၏အပြင်းမှလွတ်အောင်ကျိုးပန်းအားထုတ်မှုနေကမဓာတု သဖြင့်တို့ရဲ့ပြင်းမှလွတ်အောင်ကြိုးပမ်းအားထုတ်မှုအဲပြုထားတဲ့ဝိရိယပေါ်မှာအကြောင်းအားလျော်စွာခုနရော်ရည်ဤဆက်ဆက်ဖြစ်လို့ကျင်းကျော်ဆွဲလာပြီဆိုလို့ရှိရင်အဲ့ဒီကျင်းကျော်ကိုလက်မခံပါနဲ့တဲ့ဝိရိယလေးအရှင်းမြင့်လိုက်သမ်းပါတဲ့အရှင်းမြင့်လိုက်သမ်းပါတဲ့အရှင်းမြင့်လို့ထိုက်တန်လို့အကျိုးလေးတွေပေါ်လာလို့ရှိရင်မပြောပါတော့တဲ့ဟာလေးနဲ့အနိုင်ယူကျင်သမ်းပါနဲ့တဲ့မတော်သမ်းပါနဲ့တဲ့ အ ਨੇ ဆုံးပန်းနေထားပြီးတော့အဲ့ဒီပန်းနေရောက်တဲ့အထိအစဉ်စဉ်တိုးစားမအောင်နဲ့မြတ်စွာဘုရားကကရုဏာထားပြီးတော့တိုက်တွန်းထားတယ်ပရကမဓာတုအစဉ်စဉ်တိုး၍ပန်းတိုင်ရောက်တဲ့အထိကြိုးပမ်းအားထုတ်မှုပရကမဓာတုအစဉ်စဉ်တိုး၍ပန်းတိုင်ရောက်တဲ့အထိကြိုးပမ်းအားထုတ်မှု ပကမဓာတုသတိစဉ်တိုး၍ပန်းတရောက်တဲ့အထိကြိုးပမ်းအားထုတ်မှုအဲအဲ့ဒီလိုအစပြုလုံလဝရိယကြိုးပမ်းအားထုတ်မှုသစဉ်တိုးကြိုးပမ်းအားထုတ်အစဉ်စဉ်တိုးကြိုးပမ်းအားထုတ်မှုပိုင်ရှင်ကိုပါဠိလိုပါတယ်တော့ယောဂီလို့ခေါ်သည်တဲ့ကူအာထုဇ္ဇယောဂီတွေဆိုတော့ဘာဖြစ်လဲအစပြုဝိရိယလေးတော့ပိုင်ပြီပေါ့လေ။ အစပြေဝနေပြီးတော့တဆင့်ပြင်းကြောဆွဲမှုကလွံ့မြောက်အောင်ပေါ့လေကြိုးစားလိုက်လို့ရှိရင်ပရကမဓာတုကျိုးပါအထုံးပိုင်ရှင်ဖြစ်သွားပြီပေါ့ဟုတ်တယ်မလားအဲရပိုင်ယောဂီမဟုတ်ဘဲနဲ့လာလာပိုင်းယောဂီအဖြစ်ပေါ့လေကြိုးစားလို့ရှိရင်ပန်းတန်ရောက်တဲ့ဒီကျိုးပါအထုံးရှိမှာပါပဲအဲ့ဒီကျိုးပါအထုံးအနေရောက်သွားလို့ရှိရင်တော့ဘောအမကံကြီးကောင်းကောင်းရသွားမှာပါပဲအဲတော့အဲ့ဒီလိုယောဂီအဖြစ်ဝင်ရောက်လာတဲ့ပုဂ္ဂိုလ်များဟာယောဂီရှိပြီပေါ့လေ

ကြိုးပမ်းအားထုတ်မှုသုံးမျိုးပိုင်နိုင်လောက်တဲ့အထိယောဂီပြည်ပြည်ပေါ့လေอืมပိုင်နိုင်လောက်တဲ့ဒီကြိုးစားအားထုတ်ကြလို့အဲနောက်ဆုံးကိုယ်လိုရှိတဲ့သောတာပတ္တိနဲ့ပန်းနိုင်ရောက်တဲ့အထိကြိုးစားအားထုတ်နိုင်ကြပါစေ